ဟောဆိုတော့ပြန်တော်မူရေဟုတ်လာဘောက်ပြစီပြီးပါပြီဆရာကြီးကတတိဝရိယအမတန်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်တယ်ဘုရားဘုရားတက်တရားတော့နေနေနိုင်တယ်လို့ပြောတယ်နေနိုင်နိုင်တယ်ဒီယုတ်ပြီးနေတဲ့ကံစေဥဒ္ဒဟာရတွင်တယ်လေးပါမတွင်ကျင်ဘူး သတုဏမပိဒီပနဣတရံယောတကာရဏဣပိစ္ဆကလမိတိကလနကတိတောလသတုဏမပိဒီပနဣတရံယောတကာရဣပိစ္ဆပုဇဏေကလနကတိတောလကျောင်းကြီးလေးကျောင်းကိုဆိုရတဲ့စัจ java ဒီမင်းဆိုတာ လောကမှာအကြီးဆုံးပဲရှင်းနောက်တောင်မြောက်ကျွန်ဒီလီညွန်ဆိုရယ်စကြံအကြီးဆုံးပဲဟိုကဘာပေါင်းမြတ်စွာဘုရားလည်းပဲဒီစကြဝဠာမင်းတွေဖြစ်တာရှိတယ်စကြဝဠာမင်းကိုလွန်သွားသူရှင်စကြဝဠာမင်းစီးတဲ့စကြဝဠာမင်းကရေကန်ထဲမှာရောက်ပြီးတော့မြုပ်သွားတာ နောက်စကြဝဠာမင်းတပါးပေါ်လာလို့ရှိရင်အဲ့ဒီကံခံပြီးတော့အဲ့စကြဝဠာပေါ်လာပြစ်ပင်ထိပ်ဖြာရောလုံးတဲ့နေရာအမြန်ပြီးတော့ပြန်တယ်စကြဝဠာကြောင့်ဒီလေးကြောင့်ဆူရတယ်မြင်းအားလုံးပြီးတော့အလိပ်ပြပါအဲ့စကြမင်းဖြစ်ရလောကမှာအကြည့်ဆုံးပဲ အဲ့စัจ jya မင်းရဲ့စိတ်စိတ်နဲ့ယတနာ၃ပါးကိုဒါနစတဲ့ကုသိုလ်ကောင်းမှုပြုတဲ့ကုသိုလ်နဲ့နှိုက်ရှင်နေတဲ့အခါမှာဘုရားမြတ်စွာသာသနာထဲမှာဒါနစတဲ့ကုသိုလ်ကောင်းမှုပြုပြီးတော့ပူဇော်တဲ့ပုဂ္ဂိုလ်ရဲ့ကံကံမှာရတဲ့စိတ်ကိုစိတ်တစ်ခု16စိတ်စိတ်ဒီနေ့ခန္ဓာကုသိုလ် င်ပုဂ္ဂိုလ်များလာမှာဖြစ်နေတဲ့ဒါကကုသိုလ်စိတ်အခု16စိတ်စိတ်စကြောတမင်းစီတွေကတစိတ်ကိုမပြီးဘူးတဲ့စကြောတမင်းစီတွေကတစိတ်ကိုမပြီးဘူးအဲဒါဒါနာစရကုသိုလ်ကောင်းမှုကနိဗ္ဗာန်ရဲ့အကြောင်းဖြစ်တယ်လို့စကြောတမင်းစီဆိုတာနိဗ္ဗာန်ရဲ့အကြောင်းမဟုတ်ဘူးသူအခါအားရဆိုတာကမ္မဝါဒကုသိုလ်ကံကြောင့်ဖြစ်ပေါ်လာတယ်ကျူတရားပဲ ယတနာတုဝါကိုပူဇော်တဲ့ဒါနကုသိုလ်ပဲဖြစ်ဖြစ်သီလကုသိုလ်ပဲဖြစ်ဖြစ်ဘောနကုသိုလ်ပဲဖြစ်ဖြစ်မိမိတို့ရရှိတဲ့ဒီကုသိုလ်ကံစေတနာလေးကိုဆက်ချက်စစ်စိလိုက်ပါအဲ့ဒီကုသိုလ်ခြားခြားကုသိုလ်တွေဒီစိတ်ကမဟုတ်ဘူးအဲ့ဒါကကုသိုလ်အဲ့ဒါမှကြည့်ကြည့်ကုသိုလ်ဆိုတာ အလွန်ကြည်ကျယ်ဗျာမြတ်စွာဘုရားရှင်အလိုတော်နဲ့ပြောမယ်ဆိုရင်သတိပဋ္ဌာန်ဝိပဿနာတရားကိုအတုရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာအခြားသောပုဂ္ဂိုလ်တရားကိုကြောက်ရဆက်စရာမလိုဘူး။ဘာလဲဆိုတော့သတိပဋ္ဌာန်ဝိပဿနာကုသိုလ်ကနိဗ္ဗာန်ဓာတ်ရိုက်ပြုပြီးတယ်။မဂ္ဂင်၈ပါးတရားကုံဆုံးသွားတဲ့တပြိုင်နက် Mengasalana bungu pisidama tarawusan perikan ugusan dulu kota rabu mepo kalian. Apa nasa cawa ya? Libang menyebut dua itu. Lopi kawah rakudu mengesek bang langsung ada. Ini api kau lah libang dua. Cano dana kudu lah kudu kudu lah tapi libang tay kudu jauh. Jadi pada kudu kuda libang tay kudu jauh. Tajam. တတိပဒကုသိုလ်ကအမြင့်မြတ်ဆုံးပဲတဲ့တတိပဒတရားကိုအောက်အပ်တဲ့ပုဂ္ဂိုလ်ဒါကုသိုလ်တန်ဆာဆိုင်လို့ပြုတဲ့အခါတော့ပြီးရတာပါလေသူတန်ကြနေတယ်မြတ်စွာဘုရားမလိုဘူးအဲဆုံးလူတော့ပြောတာမျိုးမဟုတ်ဘူးနော်ဒါပေမဲ့ဆုံးလူမတူဘူးဆိုရှင်ကျွန်တော်တို့ဘာလဲစမလဲဆိုဒီပဲစတာပေါ့ ဂတိပရကုတုရဲ့ကြီးမားပုံပြပြတယ်နော်ဒါနော်အရာမဂတိပရကုတုအဲ့ဒါကြီးမားတယ်သူပြောတယ်တော်တော်ကျူးစားလို့လုပ်တယ်ဘုရားပြပြပါအတူလာတော့တော်အတူလာတော့အတူလာတော့ဂတိပရကုတုဆုံးမှာနိဗ္ဗာန်ကိုရောက်တယ်အဲ့ဒါဂတိပရကုတုကကြည်ကျဆုံးပြီးမှဆုံးတယ်ကြည်ကျဆုံးသောကုသိုလ်တခုပြောပါဆိုရင်တတိပဋ္ဌာန်ကုသိုလ်ပဲဥပမာပိုင်းဆိုလို့ဆိုတော့ စစ်ချီလုံးခြေပွားရာကြီးတာမြေမှာရှိတဲ့တတ်တော်တွေမှာဆင်တတ်တော်ကအီးဆုံးဖြစ်နေတယ်ပေါ့စစ်ချီပွားနင်းထားတဲ့နေရာမှာလူသွားနေကြည့်စစ်ချီပွားထမငုံပြီးသွားတယ်ကျွဲနွားစားတဲ့ပြိဿံခြေပွားသွားနေကြည့်စစ်ချီပွားရထမပဲငုံပြီးသွားတယ်စစ်ချီပွားလွန်ပြီးတော့ရှိပြီဒါလိုလေဒီဒီပကံဘုရား အာလောကုသိုလ်တရားအစုပုံပဲသူ့ပြောလွန်နေတဲ့ကုသိုလ်တရားဖြစ်ဘူးစိတ်တစ်ခုဖြစ်ရင်ကံတစ်ခုဖြစ်တယ်ကံတစ်ခုဖြစ်ရင်ဘဝတစ်ခုဖြစ်တယ်နားလည်သိကြည့်မိများလောက်ကြည်ကြတဲ့ကုသိုလ်ဖြစ်ဖြစ်ကဘာမြေကြီးကညောဓမ္မဗုဒ္ဓပစ္စည်းတွေ flu တဘောအတူပြီးတယ်ဘောဝဲမဲ့ဆောင်ပြုပေးဘူး မိမက်ပြည့်ကျက်ကုသိုလ်ရှိကြောင့်ကအောင်သားဖူထားတဲ့ပစ္စည်းတွေသူ့ပုံပြီးတော့ဓမ္မပုံပုံပြီးတော့ပြုတဘွားပဲပြုပြီးစိတ်တစ်ခုဖြစ်ရင်ကံတစ်ခုဖြစ်တယ်ကံတစ်ခုဖြစ်ရင်ဘောတစ်ခုပြုပြီးဒါမှကောင်းတယ်အဘောမမြတ်တော်ပြုပြည့်ဆိုတာကပရစိတ်နာပဲပရစိတ်နာပေါ်တာကိုလူမိမိရောကုသိုလ်တစ်ခုပြုပြီးပြုရတော့ဘောပဲပြုပြီးညောပရစိတ်နာဖတ်တာပေါ်ရင် ဆိုတော့ကြောင်းတကြောင်းလူလေးတဲ့ပရစေတနာဒီနေ့မှာအကျင့်တစ်ထောင်ပွားတယ်သူတို့ဘယ်လိုပြောသွားမလဲဘဝတစ်ထောင်ကျင့်တစ်သိမ့်ပွားရင်ဘဝတစ်သိမ့်ဒီပါဘဝပေါ်မြတ်တော့သူပြည့်ဆိုတာဘယ်လိုလဲဆိုရင်ပရစေတနာပဲတခြားမဟုတ်ဘူးစိတ်တစ်ခုဖြစ်ရင်ကံတစ်ခုဖြစ်တယ်ကံတစ်ခုဖြစ်ရင်ဘဝတစ်ခုဖြစ်ပြီအဲ့ဒီစိတ်ကလေးကတန်ရှင်းကိုအတန်ကြီးကြီးတယ်စိတ်ကတန်တန်တန်ရှင်းကြီးကြီး တရားအမထုတ်ပဲနဲ့တာမခါမဟူလေတဲ့ကုသိုလ်မျိုးနဲ့တရားအထုတ်ဇက်ခဏပြည့်ကုသိုလ်ဌာနမှုရှိပါလိမ့်မယ်။ဒါကြောင့်ကိလေသာတွေကငြိမ့်နေတာကိုတရားအမထုတ်ဖူးတဲ့ပုဂ္ဂိုလ်ထူတဲ့ကုသိုလ်နဲ့တရားအထုတ်ဖူးတဲ့ကုသိုလ်ကလည်းဥမာပုံအတူနေတရားထုတ်တဲ့ပုဂ္ဂိုလ်ကစိတ်ထိတ်တန်တာနောက်လေအဒီပုဂ္ဂိုလ်ကတော့လူပြီးပြီးရောဟုတ်ပါဘူးလူပြီးပါဘူး စိတ်ပေါ်မှာမကြည့်ညာနာသံပြုကုသိုလ်ဆိုတာသိကြည့်ရမယ်။ဒါကြောင့်စကြဝဠာမင်းကြီးရဲ့စီစီရမိမြတ်ကြည်ကျယ်သောလောကီစီစီပြညာတော်လည်းပဲဘုရားမြတ်စွာသာသနာတော်ခိမတဲ့နေနဲ့ဒါနသီလဘောဟာစတဲ့ကုသိုလ်ကောင်းပြုတဲ့ကုသိုလ်ရတဲ့ကုသိုလ်စိတ်ထုတ်စိတ်စိတ်စကြဝဠာမင်းကြီးရဲ့စီစီရဒဇင်းမပြီးတော့ဘူးဘောပေါင်းလာလို့ ယတိပဋ္ဌာန်ကဥပဒနာကုသိုလ်ကကုသိုလ်ဓမ္မအမြင့်မြတ်ဆုံးတဲ့ကုသိုလ်ပဲအမြင့်မြတ်ဆုံးတဲ့ကုသိုလ်သေသတိပဋ္ဌာန်တဲ့အထုံနဲ့ကုသိုလ်လေးကိုလိုရတဲ့သူကလည်းပဲအမြင့်ဓမ္မမြင့်မြတ်တယ်စားတဲ့ပုဂ္ဂိုလ်လည်းပဲအမှတ်တည်းနဲ့စားဖို့လို့သူများတယ်အဲဒီကြီးကြီးတဲ့အဲကြောင့်ကုသိုလ်သတိပဋ္ဌာန်တရားအထုံနဲ့ပုဂ္ဂိုလ်ကကုသိုလ်ကများကြီးတွေ့ပြီးတယ်တွေ့လိုက်ပြီးတယ်ဒါကြောင့် လောကဲတော့လာဘောနဲ့ဆက်ခါကဘောဝနာထံကိုလုံးပြီးတော့ပဏိတာရမရှိဘုဒ္ဓနာယိကဆရာဖျားကြီးကိုရည်စူးပြီးတော့ဒီနေ့ဒေါ်နေမလာကအရင်ဆုံးလှူတယ်ဒေါ်ရိယာကအရင်ဆုံးလှူတယ်ဓမ္မမောကဘက်ကဖြည့်ကြီးလှူတယ်ကုသိုလ်တွေများပြီးတော့မှန်ကြီးဒေါ်ရိယာရှုံးဆရာတော်ဖွင့်ရနေတယ်လို့ဆရာကတော့လက်ပြီးမသွားခြင်းဖြစ်ရသူကလေဟင် သူကလက်ပြည်မကြိုက်ဘူးလူပြည်ပဲကြိုက်တယ်လူပြည်ကိုကြိုက်တာပေါ့သူအဲ့လိုပြောတယ်လူပြည်ကုလို့ထပ်ပြီးလက်ပြည်မှာဆိုလို့ရှိရင်လည်းတရားလည်းအထုတ်ရမှာဟုတ်ဘူးဆိုတော့တော့ဆိုရှင်တရားထုတ်တဲ့ပုဂ္ဂိုလ်ယဟန်တွေပုတ်ပုတ်တလာလို့လည်းနတ်သမီးလေးတွေကတရားထုတ်မှာဟုတ်တယ်ဟုတ်တယ်လေသူတိတာနတ်ပြည်ရလို့ရှင်တော့ဒီအရိယာတွေအလောင်းတော်ကြီးတွေရှိလာလို့အေးစေးသူကနေစက်တက်သွားရင်တော့မြန်တာပေါ့ နာရဲ့ပညာနဲ့လူရဲ့ပညာမတူဘူးလူဘဝကပฏิပဒါတရားအထုလို့အရိယမက်ကိုမရဘဲနဲ့ဥပဒနာညာဖြည်းဖြည်းသိသွားတယ်ဆိုရှင်အဲ့ဒီပုဂ္ဂိုလ်နတ်ပြည်ရောက်ရင်နတ်ပြည်ရောက်တဲ့နာသနာသမီးတွေကလောက်တဲ့ပုဂ္ဂိုလ်တွေကပြန်ဆင်ခင်တယ်ဘလို့ကုသိုလ်ကောင်းမှုကြောင့်ဤနတ်ပြည်မှာရောက်လာပါလို့လေ ဆင်ခြင်တဲ့စိတ်ကလောက်ကြရတယ်တတ္တဗာဖြစ်တဲ့စိတ်ကဒီတဲ့မြန်သွားတယ်နာရဲ့ဉာဏ်ကဥဒ္ဒဟိညာမတမတမဝဟိညာဥတုဇဉ်ဘဝနဲ့ပြေသွားတာသတိပဋ္ဌာန်ကအထုပြီးတော့ပြေသွားတာလက်ပြေသွားတာဘယ်လိုကုသိုလ်ကောင်းမှုတုန်းကနတ်ပြည်ရောက်လာပါလဲလို့ဆင်ခြင်တဲ့စိတ်ကနှိမ့်တယ်နှိမ့်တတ္တဗာဖြစ်သွားစိတ်ကဒီချက်ညာ အပြတ်ထူကောင်းလားအခုဒါနဲ့ပဲနတ်ပြည်ရောတတ္တမှာဖြစ်လာတော့အာမကုနဲ့လူပြည်မှာကလေးတတ္တမှာဒီလိုလူပဲအဲဒါပြန်နတ်ပြည်ရောမှာနတ်တတ္တမှာဖြစ်မယ်ဘယ်တတ္တမှာဖြစ်မှဖြစ်မှလူပြည်ရောမှာနတ်ပြည်ရောမှာပုရိသေဘဝကတိဆိုတာမမြဲဘူးလေမြဲမှာမမြဲတာကိုဘုန်းကြီးတို့တော့ဘောမမှန်ဘူးဒီဘဝပဲဒီဘဝမှာပဲမှန်ပြီးတော့လုပ်တာပါတော့ဘောမမှန်ဘူးကိုမြဲမှာမမြဲဘူး ယ်လိုလဲဥမတူတယ်လဲဆိုရှင်ငှက်တဲ့ကောင်ကတစ်ပင်ပေါ်တစ်ကိုင်းမှာငှားလိုက်တဲ့ခါကျတော့သူငှားတဲ့ကိုင်းကတစ်ကိုင်း၆ဖြစ်နေတယ်တစ်ကိုင်းဖြစ်ပြီးတော့ငှားလိုက်တာနဲ့ဖတ်နေတဲ့တစ်ကိုင်းကကျိုးသွားတယ်ငှက်ကအပေါ်ကိုင်းပြန်ပြဲသွားတယ်လူတယောက်တစ်ပင်ပေါ်တဲပြီးတော့တစ်ကိုင်းချောင်းငင်းပြီးလို့ရှိရင်အောက်ပါပဲလေအောက်သူကြားနေစင်ပါလေအဲ့ဒါပုထုဇဉ်ပုဂ္ဂိုလ်နဲ့တူတယ်တဲ့ စိတ်ကြိုက်ချောက်နင့်မိပြီးအောက်ပြကြတဲ့ဟိုကပုထုဇဉ်တွေတွေ့စိတ်ကြိုက်ချောက်နင့်မိပြီးတော့အပေါ်တက်တန်တက်သွားတာလည်းကအရိယာနဲ့တူတယ်အရိယာပြုံကောင်းဘူးလားကောင်းတယ်နော်ကျပန်ပြည်မှာဘာမှပြီးအစိုးရကကိုယ်စားလှယ်ဖက်တက်သွားတော့ဟိုတယ်တခုမှစားတော့စားစားစားစားစားအင်မတန်အရသာကောင်းတယ်ရသာကောင်းလို့ဘုံပြည့် ticket ကစခုမှုမန်နေဂျာပေါ့အဲသမီးကျမခေါ်ပြီးမေးတယ်ဒီစားစားတွေဘယ်လိုချက်ထားတယ်လဲဟောမန်နေဂျာစခုမှုကဘာဖြစ်လို့မေးတယ်လဲကောင်းလို့မေးတယ်ကောင်းရင်ပြီးရဘောဘာမေးလို့ဘာမေးစရာမရှိဘူးလေစခုမှုကဘယ်လိုချက်ထားတယ်လဲမေးတယ်ဘာဖြစ်လို့မေးတယ်လဲကောင်းလို့မေးတယ် ကောင်းရင်ပြီးတော့ဘောဘာမေ့ပြန်နေပြီလေအဲ့ဒါပေါ့ဘာမှဒါကြောင့်မို့မိဘရောဟိုကအရင်ပြူးလာကောင်းတယ်မလားလိုလိုချင်တဲ့စိတ်တစ်ခုတည်းနဲ့မပြီးဘူးတကယ်ရောက်တော့ဟိုလိုတယ်ဒါရိုက်ရောက်ပြီတဲ့မိဘကိုလောကီပါဒနာမင်းရှင်ပါပြလဲဆုံးရော့ဖတ်ပြီးပူတော့တော့ပါပဲချိန်မနှောက်အပ္ပလိကချက်ချင်းပူတော့ အေးဒါကြောင့်ဒီနေ့ဥပဒနာအတွေ့ပုဂ္ဂိုလ်တွေလည်းတရားရအောင်အတူကြဘင်တော်မူပြည့်တဲ့ဖြစ်ကုန်ဆိုတော့ဖျားယူရည်စုပြီးတော့လူတန်းနဲ့ဒါနသောတိတဲ့သီလပွားများအပ်တဲ့ဘောနာကုသိုလ်တို့ကြောင့်အိုနာသေးဒုက္ခပိကကင်းတဲ့နိဗ္ဗာန်ကိုလင်းမြန်စွာရောက်မြတ်ပြုရပါလို့ဒီနိဗ္ဗာန်ကိုရည်စု၍ဘာမြေဝသာလူတန်းနဲ့ကြပါစေကုန်တည်းသာသာသာသာအရှင်ဘုရားတပည့်တော်လေး တပည့်တော်အာယုံဆုံးဖျက်ဒေါ်နီမလအနေဆုံးဟုတ်တယ်လေဒီပေါ့ရှင်ဘုရားရှင်ဘုရားတပည့်တော်တို့သည်တပည့်တော်တို့သည်သန္တရာဝဆင်းရဲမှသန္တရာဝဆင်းရဲမှလုံမြောက်၍လုံမြောက်၍ဉာဏ်ပူဉာဏ်ဖြင့်ဉာဏ်ပူဉာဏ်ဖြင့်နိဗ္ဗာန်ကိုနိဗ္ဗာန်ကိုသိမြတ်စွာသိမြတ်စွာမြတ်ပြုပါရခြင်းမြတ်မောပြုပါရခြင်းပြုငါပြုငါသရဏဂုံသီလသရဏဂုံသီလသုံးပါးနိ သုံးပါးနှင့်တကွာအင်္ဂါ၈ပါးရှိသောအင်္ဂါ၈ပါးရှိသောဘုရားတော်မြတ်ကိုဘုရားတော်မြတ်ကိုဆောက်တည်ပြီးလေခံယူဆောက်တည်ပြီးလျင်ဤတော်တို့သည်ဤတော်တို့သည်အင်္ဂါတော်ရှင်မြတ်အလကောင်းအင်္ဂါတော်ရှင်မြတ်အလကောင်းယောဂီသူတော်စင်တို့အလကောင်းယောဂီသူတော်စင်တို့အလကောင်းအာယုဇောအာယုဇောဤဇောနိဤဇောနိဖြောဤမြတ်ကိုဖြောဤမြတ်ကိုသာကြည် တတာကြီးပြုပိလူပါကိုဤပိလူပါကိုဤဘုမတပါဘုမတပါတံဝတသိန်းကိုလဲတံဝတသိန်းကိုလဲသက်ဆိုင်ရာမှုဆောင်မြတ်ထံသက်ဆိုင်ရာမှုဆောင်မြတ်ထံအနံ၍အနံ၍ ယံဘုံဝေအဖြစ်ယံဘုံဝေအဖြစ်တရာကြည်ပြုတရာကြည်ပြုဝိလူပါကုန်ဤဝိလူပါကုန်ဤဒီကောင်းမှုအပေါင်းသည်ဒီကောင်းမှုအပေါင်းသည်အသဝတရားအသဝတရားလေးပါတို့ဤလေးပါတို့ဤဘုရားကုံကြောင့်ဖြစ်သောဘုရားကုံကြောင့်ဖြစ်သောဘုရားကုံညာဘုရားကုံညာနိဗ္ဗာန်ကိုနိဗ္ဗာန်ကိုသင်မြန်စွာသင်မြန်စွာဝိဆောင်နိုင်ပါစေတည်းဝိဆောင်နိုင်ပါစေတည်းဘုရားအတ္တချက်တော့ခါသာလို့ရ ဗျာဖြတ်တော့ဒီလိုကအာယုံစံချတာဟုတ်ပါဗျာဟုတ်ရနော်ဒါခုထုလူတာကိုတပိတ်ပဲနော်ဟုတ်ပါဒါဝရပို့တဲ့တပိတ်တပိတ်နော်ဤကောင်းမှုအပေါင်းသည်ဤကောင်းမှုအပေါင်းသည်ဘာတော်တရားလေးပါးတို့ဤဘာတော်တရားလေးပါးတို့ဤဘုရားကုံကြောင့်ဖြစ်သောဘုရားကုံကြောင့်ဖြစ်သောမဉ္ဇဉ်ဘုံဉ္ဇဉ်မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ကိုနိဗ္ဗာန်ကိုအမြဲ လင်းမြန်စွာရွတ်ဆောင်နိုင်ပါစေတည်းရွတ်ဆောင်နိုင်ပါစေတည်းဤကောင်းမှုဤကောင်းမှုကုသိုလ်ဝေစုကိုကုသိုလ်ဝေစုကိုဝေလွန်လေပြီးသောဝေလွန်လေပြီးသောတဏိတာရမဆရာတော်အားတဏိတာရမဆရာတော်အားမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏တဏိတာရမဆရာတော်အားတဏိတာရမဆရာတော်အား မြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏အနိတာရမဆရာတော်အားအနိတာရမဆရာတော်အားမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏ဝေလွန်လေပြီးသောဝေလွန်လေပြီးသောအနိတာရမဆရာတော်ကြီးသည်အနိတာရမဆရာတော်ကြီးသည်ဖြစ်ရာဘဝမှဖြစ်ရာဘဝမှယခုပြုသောယခုပြုသောဘုဒ္ဓ၏အခြေအနေကိုဘုဒ္ဓ၏အခြေအနေကိုမြင်နိုင်ကြားနိုင်၍မြင်နိုင်ကြားနိုင်၍ဥဒ္ဓဝေစုကိုဥဒ္ဓဝေ စုကိုမြတ်ဝေသောခါ၌အမြတ်ဝေသောခါ၌ဝမ်းမြတ်ဝမ်းသာဝမ်းမြတ်ဝမ်းသာသာဓုခေါ်နိုင်သည်သာဓုခေါ်နိုင်သည်ဖြစ်ပါစေတည်းဖြစ်ပါစေတည်းဝမ်းမြတ်ဝမ်းသာဝမ်းမြတ်ဝမ်းသာသာဓုခေါ်နိုင်သည်သာဓုခေါ်နိုင်သည်ဖြစ်ပါစေတည်းဖြစ်ပါစေတည်းဝမ်းမြတ်ဝမ်းသာဝမ်းမြတ်ဝမ်းသာသာဓုခေါ်နိုင်သည်သာဓုခေါ်နိုင်သည် တည်းဖြစ်ပါစေတည်းဝမ်းမြောက်ဝမ်းသာဝမ်းမြောက်ဝမ်းသာသာဓုခေါ်နိုင်ပြီး၍သာဓုခေါ်နိုင်ပြီး၍ဖြစ်လို့ရဘဝ၌မိမိဖြစ်လို့ရဘဝ၌ဖြစ်နိုင်ပါစေတည်းဖြစ်နိုင်ပါစေတည်းမိမိဖြစ်လို့ရဘဝ၌မိမိဖြစ်လို့ရဘဝ၌ဖြစ်နိုင်ပါစေတည်းဖြစ်နိုင်ပါစေမိမိဖြစ်လို့ရဘဝ၌မိမိဖြစ်လို့ရဘဝ၌ဖြစ်နိုင်ပါစေတည်းဖြစ်နိုင်ပါစေတည်းဘုမတပါဘုမတပါဒီကုသိုလ်ဤဤကုသိုလ်ဤဘုရားကကိုဘုရားကကို ဤဘဝရှိဘဝဤဘဝရှိဘဝသောစကသမြသောသောစကသမြသောကျေစုကြည်မကျေစုကြည်မမိဘဘူဘဝမိဘဘူဘဝဤကုံမနမဤကုံမနမဆွေမျိုးညာတိဆွေမျိုးညာတိမိတ်ဆွေသင်္ဃာတို့အားမိတ်ဆွေသင်္ဃာတို့အားမြတ်ပြုပါကုန်၏အမြတ်ပြုပါကုန်၏မြတ်ပြုပါကုန်၏အမြတ် မှတပါထိုမှတပါကိုဆောင်နဲ့ကိုဆောင်နဲ့အိမ်ဆောင်နဲ့အိမ်ဆောင်နဲ့ကျောင်းဆောင်နဲ့ကျောင်းဆောင်နဲ့ရိသာဆောင်နဲ့ရိသာဆောင်နဲ့တောဆောင်နဲ့တောဆောင်နဲ့တောင်ဆောင်နဲ့တောင်ဆောင်နဲ့သာသနာတော်ဆောင်နဲ့သာသနာတော်ဆောင်နဲ့တရားမင်းတရားမင်းယမမင်းယမမင်းယမမင်းယမမင်းနမီးတို့အားနမီးတို့အားမြတ်တွေ့ပါကုန်၏မြတ်တွေ့ပါကုန်၏မြတ်တွေ့ပါကုန်၏မြတ်တွေ့ပါကုန်၏ဓမ္မ ရိသတွင်၌ဤကံကောမြတ်ရိကာတွင်၌ရှိကြကုန်သောရှိကြကုန်သောဘုမဇုဘုမဇုသဇုယုတ်ကဇုအာကာသဇုနာမည်နှင့်တကွာအာကာသဇုနာမည်နှင့်တကွာအကောင်းနာမည်တို့အား၎င်းအကောင်းနာမည်တို့အား၎င်းနမိစ္ဆာနမိစ္ဆာနပိတ္တာနပိတ္တာနာယုမတို့အား၎င်းနာယုမတို့အား၎င်းသတ္တမြတ်သတ္တမြတ်မြတ်ပြေပါကုန်၏မြတ်ပြေပါကုန်၏မြတ်ပြေပါကုန်၏ Yeah, baby, baby. ထူးအားဖြင့်အထူးအားဖြင့်ဒီရိတ်တာတို့ဒီရိတ်တာတို့ယခုရောက်ရှိနေကြသောယခုရောက်ရှိနေကြသောလူပရိသတ်အပေါင်းလူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းတို့အားနတ်ပရိသတ်အပေါင်းတို့အားမြတ်ပေဝေပါကုန်၏မြတ်ပေဝေပါကုန်၏မြတ်ပေဝေပါကုန်၏မြတ်ပေဝေပါကုန်၏မြတ်ပေဝေပါကုန်၏မြတ်ပေဝေပါကုန်၏အလုံးသောအလုံးသောလူနတ်ဒီမာလူနတ်ဒီမာသတ္တဝါပေါင်းတို့သည်တတ္တဝါပေါင်းတို့တို့ပြုပြုသမျှတို့တို့ပြု သမျှကုသိုလ်ကောင်းမှုဤကုသိုလ်ကောင်းမှုဤဘုရားကကိုဘုရားကကိုကုသိုလ်ရှင်ဖြစ်သောကုသိုလ်ရှင်ဖြစ်သောဘုသူနှင့်အတူအကျွန်ုပ်တို့နှင့်အတူသတ္တုထမြတ်သတ္တုထမြတ်ဗကြာ၍ဗကြာ၍စိတ်နှဖျားကိုစိတ်နှဖျားချမ်းသာကြပါစေချမ်းသာကြပါစေအာလုံးကြာကြာသမျှအမြတ်အမြတ်အမြတ်ဒီလိုကြာ